င်္ဂဆိုတာကစကားနှလုံးပေါက်သက်ထားပါတယ်ပဒာနိယအင်္ဂပဒာနိယဆိုတာတရားအထုတ်တော်ပုဂ္ဂိုလ်လို့ဒီလိုသိရပါတယ်အင်္ဂကအကြောင်းအရာအချက်လက်ပြည့်စုံရမယ်အကြောင်းအရာအချက်လက် သမာဓိတုဉာဏ်တုချမ်းသာတုရခြင်းအကြောင်းအရာအချက်လက်အဲဒါကိုဆိုလိုပါတယ်ပဓာနိယံကတရားထုတ်သောပုဂ္ဂိုလ်ဤသမာဓိတုဉာဏ်တုချမ်းသာတုရာရေးအတွေ့ပြည့်စုံရမည်အကြောင်းအချက်လက်များဒီလိုဆိုလိုပါတယ်အဲဒါ၅မျိုးရှိပါတယ်၅မျိုးကို အရှင်အတိုင်းဝင်ခုချင်းတစ်ခုချင်းစာတို့နဲ့လက်တိတစ်ခုပေါက်ဆက်ပြီးတော့ရှင်းလင်းပြသွားပါမယ်ဘုရားမြတ်စွာကိုယ်တိုင်ကလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်လောက်ကဒီလိုတရားအစပြိုးပြီးတော့ဟောတော်ပါတယ်ပัจจิမာလိဘိက္ခဝေပဓာလိယံကာလိဘိက္ခုတို့ ၅ပါးကုန်သောကမ္မထတရားအထုတ်သောယောဂီပုဂ္ဂိုလ်ဤပြည့်စုံရတဲ့အကြောင်းအင်္ဂါတို့ဟာဒီဟာတွေပါပဲတဲ့။ဒါစကားအစပြောလိုက်ပါတယ်။ကတမာလူပัญจငါးဘုရုဆိုတာဘာတွေပါတော့လဲ။လေးကုန်ထုတ်ပါ။လေးကုန်ထုတ်တာကတရားနာပိဋကစီကအဖြေလိုလို့လေးကုန်ထုတ်တာမဟုတ်ပါဘူး ကျန်လာတဲ့ပုဂ္ဂိုလ်တွေထာကဖြေကြမှာလေကိုဆရာကြီးလျှောက်ရှိမှာပါပဲတဲ့တာလည်းရှိမှာပဲမတဲ့တာလည်းရှိမှာပဲသို့တော့တိတိကျကျအဖြေတော့ရဖို့မလွယ်ပါဘူးခုလိုမေးရတာကတော့ပြိတ္တစီကအဖြေတောင်းဆိုတဲ့အနေမျိုးမဟုတ်ခဲနဲ့အဲ့ဒီအချက်၅ချက်ကိုတစ်ခုရေးတစ်ခုချင်းဖြေကြလို့လို့မေးတဲ့မိကုံးပါပဲ။ မိခွန်းတွေဆိုတာအမျိုးမျိုးရှိပါတယ်သူတစ်ပါးထာကအဖြေလို့လို့မေးတာလည်းရှိတယ်တူးတဲ့သူဆွေးနွေးလို့လို့မေးတာလည်းရှိတယ်ကော်လုံးကလုံးနဲ့မေးတာမျိုးလည်းရှိတယ်ကိုကိုလိုက်ကမတည်သေးလို့ရှိရင်သိရအောင်ဆိုပြီးတော့စိတ်ကောင်းနှလုံးသွင်းနဲ့ဖြေတာမျိုးမေးတာမျိုးလည်းရှိရှိပါတယ်အဲတော့အခုဟာတော့မြတ်စွာဘုရားကတရားလာကြတဲ့ပုဂ္ဂိုလ်တွေပေါ်မှာ အလွန်ရှင်လာသလားတဲ့ဘာကရုဏာရှိပြီးတော့ယခုဘဝတရားအထုတ်တဲ့ယောဂီများရဲ့တရားဓိရရှိရေးမှာပြည့်စုံရတဲ့အကြောင်းအင်္ဂါလေးတွေသိစေခြင်းလို့မိတဲ့မိကုမှာပဲဖြည့်ခြင်းလို့မိတဲ့မိကုမှာပဲနောက်ပိုင်းရဲ့ယောဂီများအခုရှင်းပြချက်ဒီဒီတာတာအကြရတာကြားရပါရဲ့လားတကယ်ကြတာယောဂီများတော့ ဘုန်းကြီးကကိုယ်ပြပြမလိုပါဘူးဘာသာပြန်ကိုပဲကိုယ်ပြပြရှင်းရှင်းလင်းလင်းအဖြေပြကတော့ဣဒဘိက္ခွေဘိက္ခုသတ္တောဟောတိဘိက္ခုတို့ဣဒဘိက္ခုဤသာသနာတော်ကဘိက္ခုဟာဘိက္ခုအမိခံသူဟာ ယုံကြည်ဖို့တတ္တတရားရှိသူဖြစ်ရမယ်အဲဒါကစလိုက်ပါဘိက္ခုဆိုတဲ့ပါဠိစကားလုံးကိုအင်္ဂလိပ်လိုပြန်တဲ့အခါကျတော့အများပြန်ရောကတော့မောက်ကိုပြန်လိုက်ပါတယ်ဟုတ်အင်္ဂလိပ်လူကစားပြီးတော့ဘယ်လိုဖြစ်ပေါ်လာလဲဆိုတာတော့ဘုန်းကြီးကတော့အင်္ဂလိပ်ဘာသာလေ့လာထားတာမဟုတ်တော့နားမလည်ပါဘူး ပါဠိဘာသာမှာတော့ဘိက္ခုဆိုတဲ့ပုဂ္ဂိုလ်ကိုရုကအစပြီးတော့ဟောတယ်အဲဖော်ဆတာလေးအမှန်တရားညှလို့เสียကောင်းတယ်အဲ့ဒီအချက်ကလေးတော့ဘုန်းကြီးတို့ရှင်းလင်းပြလို့လေဒီလိုရှင်းလင်းပြလိုက်လို့ရှိရင်ခုတရားထုတ်တဲ့ပုဂ္ဂိုလ်တိုင်းဟာဘိက္ခုစည်ရင်ဝင်တာကြီးပဲဆိုတဲ့အဖြစ်ကို သိပြီးတော့အတက်ပြီးတော့ဖြစ်ဖြစ်ဆိုပါလားအခုဘုန်းကြီးတို့တည်းတွင်ကဖြစ်ပြနေတဲ့ယုံနာကြောင်းကျိုးစစ်တရားတွေဟာပါဠိလိုခေါ်ဆံစာရလို့ခေါ်ပါတယ်ကြောင်းကျိုးဆက်ပြီးတော့စစ်စစ်မပြရည်ကြီးကြောင်းကြီးလို့တွားနေတာပါဗျာ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 ကုသိုလ်ကံရောက်ကောင်းတဲ့ဘဝတွေမှာလဲပတ်ပြီးတော့ဖြစ်နေရတာဟာဒါလည်းပဲမတက်တာလားဘူး။ဘာဖြစ်လို့လဲဆိုတော့မနေ့ကပြောခဲ့တဲ့အတိုင်းပုလာတိဒုက္ခပြေတွေကနောက်ကနေတကောက်ကောက်လိုက်နေတော့ကိုထင်သလိုချမ်းသာဖို့မရပါဘူး။မလွတ်တဲ့ဟာဒီကိုမှဖြစ်နေပါလေ။အကုသိုလ်ကံကြောင့်လောဘအကုသိုလ်ကအကျိုးပေးလို့ ရှင်းတတ်လိမ့်တဲ့ဘဝမျိုးတွေရောက်နေကြလို့ရှိရင်လည်းပဲအသက်ကာလပါဘူးပြိဿလိုဘဝမျိုးတွေဆိုရင်တကောင်နဲ့တကောင်ဟာအနိုင်ကျင့်နေကြပါတယ်အာနေတဲ့တ attva ကိုအာများတဲ့တ attva ကမျိုးဝါစားတော့နေပါတယ်သူတို့ကအမှန်ဘေးရန်သူပြောပါတယ်တော့ဒါကိုယ်ဝိုးကျင်မှလေ့လာလို့ရှိရင်ဒါအမှန်ထေချပါတယ် အကုသိုလ်ကံကြောင့်အဲ့ဒီလိုဘဝဆိုးတွေရောက်သွားလို့ရှိရင်အလွန်လက်လျှောက်ဖြစ်ကောင်းပါတယ်။အဲ့ဒီလိုရုပ်တဏ္ဍကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့တန်တရားမှာတန်တရာဒီကြီးကြောင့်လို့ဖြစ်နေတဲ့ယုံနာဖြစ်စဉ်ကြီးမှာကြောက်စရာဒီပဲလို့မြင်တတ်ရမယ်။အဲ့ဒီလိုမြင်တတ်လို့ရှိရင်ဒါ ခြေကဘိက္ခုအမိပြသွားတာပါပဲပြီးတော့ဘိက္ခုဆိုတာယုဒ္ဓနာကရှင်ောပြအစီအစဉ်ကြောင့်ဒီလိုဖြစ်နေတဲ့အပေါ်မှာကြောက်เสียလို့ရှုတတ်မြင်တတ်တဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်ပါတယ်ဒီတော့ဒီဆင်းရဲတွေကိုဆင်ញင်ကြည့်လို့မြင်လာလို့ရမြင်ပြီးဆိုရဲ့ ခုကြုံရတဲ့ဆင်းရဲတွေဟာဘယ်ကအရင်အစဒီချခံတယ်လဲဆိုတာလည်းပဲစဉ်းစားဖို့လိုပါတယ်။တတ္တဝါတွေကြုံနေရတဲ့ဒီဟာနှုတ်ပြဆင်းရဲမှလည်းဟာရာဂဒေါသမောဟကိလေသာတွေအရင်ကရှိတယ်လို့ဆိုပါတယ်။ကြုံသမျှဆင်းရဲတွေဟာလောဘကိလေသာကြောင့်ဒေါသကိလေသာကြောင့်မောဟကိလေသာကြောင့်အဲ့ဒါတွေအလိုလိုက်ပြီးတော့ပြုမှပြောမှစိတ်ဆမှတွေကြောင့် ဒီလိုဆင်းရဲတွေနဲ့ကြုံနေရတယ်လို့ပြောဆိုပါတယ်ဒါကြီးအရင်းခံပါပဲဒီမှာဒီတော့ဒီဆင်းရဲတွေကိုရှုလို့မြင်ပြီးဆိုရင်ခုရရှိထားတဲ့သန္တရခေါ်တဲ့အကျိုးတရားကိုတော့ပယ်လို့မဖြစ်ပါဘူးကျိုးဆက်အကျိုးဆက်ကိုတော့ပယ်လို့မဖြစ်ပါဘူး အဲ့ဒါလိုတန်တရားဆင်းရဲတွေကိုဖြစ်စေနိုင်တဲ့အရင်းခံကိုပယ်ဖို့ပဲဒါပဲရှိပါတယ်ဒါဒီဒါဒီကြောင့်ဒီဆင်းရဲတွေကျုံနေရတယ်ဆိုလို့ရှိရင်အဲ့ဒီအကြောင်းကိုချွတ်တယ်အောင်လုပ်ရှိဖို့ပဲတက်နိုင်လို့ရှိရင်အပြတ်ရှင်းပြဖို့ပဲဒါဆက်ရမြင်ရပါတယ်ဒီဇဂရတ္တမောက အစရှိတဲ့ဒီကိလေသာတွေဟာလည်းပဲသူတို့ဖြစ်တုံးလည်းပဲကိလေသာမကင်းတဲ့ပုဂ္ဂိုလ်ကိုကပ်ရောက်ပြီးတော့အမြဲတစေနှိစ္စတာမို့လို့ပြင်မှဆင်းရပါတယ်မိလိုလည်းပဲလောင်ရိုက်တာမို့လို့ပူလောင်ကြပါတယ်အငြိရခက်တဲ့မိဆိုတာကိုယ်ရင်းမိပါပဲဆိုတော့သူတို့ဖြစ်တုံးလည်းမတတ်တာဘူး သူတို့လိုလိုက်ပြီးတော့ပြူမပြောမစိတ်ထားမှတွေဖြစ်ပြီဆိုလို့ရှိရင်နောက်နောက်အခါမျိုးမှာလည်းပဲအကြီးအကျယ်ဆင်းရဲခြင်းအကြောင်းနေပါပဲဒီလိုဆိုထားပါတယ်အဲဒါသူတို့ဖြစ်တုံးလည်းမတက်တာနောက်အခါမှာလည်းဆင်းရဲခြင်းအကြောင်းတွေကိုကိုယ်ကသိပြီဆိုလို့ရှိရင်တော့နောက်နောက်ဆင်းရဲတွေမကြုံလို့တဲ့ပုဂ္ဂိုလ်များဟာ အဲ့ဒီအကြောင်းတရားတွေကိုအားလည်အောင်ပြုလုပ်ဖို့ပဲတတ်နိုင်လို့ရှိရင်တော့အပြတ်ရှင်းနိုင်ဖို့ပဲအပြတ်မရှင်းနိုင်သေးတဲ့အလုံးမှာအင်မတန်ကြောက်ရွံ့ကောင်းတဲ့တိရစ္ဆာန်လိုဘဝဇိုးတွေမရောက်ရအောင်ဒီတိရစ္ဆာန်လိုဘဝဇိုးတွေရောက်ချင်းရဲ့အကြောင်းကိလေသာတွေကိုအပြတ်ရှင်းဖို့ပဲလိုအပ်တယ်ဆိုတာပေါ့လေအဲ့ဒါတော့နားလည်ထားရပါပါပဲအခုပြောတဲ့ကိလေသာတွေက ခိုက်အတန့်၃မျိုး၃စားရှိပါတယ်တိလူကျူးစော်ကားတဲ့အခိုက်အတန့်နှစ်စိတ်ထဲမှာစူးပွဲတောင်းကြတဲ့အခိုက်အတန့်နဲ့သုံးမျိုးအနေနဲ့ကျိန်းနေကျိန်းနေတဲ့အနုစာအခိုက်အတန့်လို့သုံးမျိုးရှိပါတယ် ဒီလိုကိလေသာတွေကအခိုက်အတန့်အားဖြင့်သုံးစားရှိတယ်လို့ပယ်တတ်တဲ့ဤလည်းပဲသုံးမျိုးရှိပါတယ်။ဒါတော့ပယ်တတ်ဆရာကိလေသာနဲ့ပယ်တတ်တဲ့ဤသုံးမျိုးပေါ်လေသူ့အတွဲနဲ့သူ့အတွဲပြောကြပါမယ်။ဘုန်းကြီးတို့တည်းကိလေသာတွေအခိုက်အတန့်သုံးမျိုးကိုလည်းနားပါမယ်။ ပယ်တတ်တဲ့ဤလည်းပဲမသိပဲတဲ့ဒီတိုင်းနေကြည့်သမှာလားဘယ်လိုဖြစ်မလဲဆိုတာလမ်းမှလည်းလမ်းမှဆိုရင်လမ်းမှပဲအရှောင်ရမှာပါပဲဘုရားမြတ်စွာကိုယ်တိုင်ကဟောထားပါတယ်ကုံမဲ့ကောလောကဆန္ဒီဝါဆိုတဲ့သူရောကိုယ်ပါတတ္တဝပေါင်းဟာလမ်းမှကိုသာတစ်လျှောက်တစ်လျှောက်နေတယ်လို့ဆိုပါတယ် ဒါကလမ်းမှားပဲဒါကလမ်းမှားပဲလမ်းမှားဆိုလို့ရှိရင်ရှောင်းရမယ်လမ်းမှားရှောင်းရမယ်ဆိုတာတိတိကျကျဖော်ပြတယ်ကရုဏာထားပြီးတော့ဖော်ပြတဲ့ပုဂ္ဂိုလ်လည်းမရှိဘူးတဲ့လောကကြီးကစိတ်ကနာစရာကောင်းတဲ့လောကကြီးပါဆိုတာဒါတော့ဘုန်းကြီးတို့တကွေအခုတော့လမ်းမကိုရှောက်တဲ့နေ့လမ်းမှာရှောက်တဲ့နေ့ မတိကြဘူးဆိုလို့ရှိရင်ဘုန်းကြီးတွေဟာဝင်ဝင်လေးကကန့်လာတဲ့အကန့်ပုဂ္ဂိုလ်ဟာလမ်းမလမ်းမမသိတော့ဆွဲသူမရှိလို့ရှိရင်လမ်းသွားတဲ့အခါမှာကလုတ်တွေတင်းတွေကြိုက်တွေကျင်းတွေဟောတွေကြောက်တွေအဲဒီလည်းကြာပြီးတော့ဒုက္ခရောက်ဖို့ကမရပါဘူးအဲဒီသဘောမျိုးပါပဲ။ ကျူးပတ်ခြင်းနဲ့တတ်မယ်ခိုးခြင်းနဲ့ခိုးမယ်မိစ္ဆာစာရကာမမှုကျူးလွန်ခြင်းနဲ့ကျူးလွန်မယ်လိမ်မယ်ညာမယ်မူရစီဝါတောက်ရှိပြီးတော့ရံကားမယ်ဒါတွေနဲ့ပဲအခြေကိုပါပါပဲဒီမှာအဲ့ဒါတော့ယောဂုဘတ္တဝါပေါဟာလမ်းမလိုက်ကြတယ်လမ်းမတလိုက်ကြလိုက်ကြတယ်လို့ဒါပြောတာပါပဲလမ်းမဆောက်လို့ရှိရင်ဘယ်အိကြနဲ့စခန်းတော့ရောက်နေတယ် ဆိုးဝါးတဲ့ဆင်းရဲဒုက္ခရောက်တဲ့စခန်းနဲ့ဆိုင်ကြရမှာပါဒီတော့လမ်းမကိုသိလမ်းမကိုသိဖြီးပြီးတော့ဆင်းရဲဒုက္ခမရောက်ရအောင်အဲ့ဒါကိုရှောင်ရှားလမ်းမှာလျှောက်ပါလို့ပြတ်သွားပြအခြေခံဖို့ဒီကမှာသတ်ဖို့အဆရှိတဲ့လမ်းမှာတွေကိုရှောင်ရှားခိုင်းပြီးတော့ကောင်းတဲ့ကိုလို့အပြုအမူလေးကိုလို့ခေတ္တအပြုအမူလေးဖြစ်ဖို့ရအတွက် လမ်းမှပြပါတယ်လောဘဒေါသအလိုလိုက်ပြီးတော့မတရားတဲ့အမှုတွေကိုကျွလွန်နေလဲဆိုရင်ကျွလွန်သူကိုယ်တိုင်ဟာလူလို့ဆိုရပေမဲ့လို့အားကလူနဲ့မတူပါဘူးသူဟာလူသိက္ခာကြီးကျသွားပါလိမ့်အဲ့ဒါလိုလူသိက္ခာကြီးမကျရအောင်တပ်ဖို့ရှောင်ကြခိုးမှုရှောင်ကြအစရှိပေါ်နေတယ်မှာ ဒါတွေကိုခံတတ်ရပါတယ်မရှောင်နိုင်ရင်ကိုယ်ဘာလဲလူသိခါကြအလွန်ကြမ်းတမ်းတဲ့စော်ကားတဲ့ကိလေသာတွေကုသိကဝကိလေသာတွေရှင်းနေပါတယ်ပြီးတော့သူတစ်ပါးလည်းပဲထိကြိုက်နစ်နာအောင်လည်းပဲကျူးလွန်ရလည်းရောက်ပါတယ်နစ်နာအောင်လည်းကျူးလွန်ရရောက်ပါတယ်ကိုယ်ဘာလဲပဲလူသိခါကြသူတစ်ပါးလည်းပဲထိကြိုက်နစ်နာအောင်ပြုလို့ရရောက်ပါတယ်ကောစဉ်းစားကြည့်ပေါ့ဆိုကြပါစို့ တူးတယောက်ကိုကိုကဒေါသအလျောက်ပြင်းစက်တတ်တတ်လို့လည်းစိတ်ကြီးပေါ်ပေါ်လာပြီးတော့သာနာစိတ်မရှိဘဲနဲ့ဘောလေကျွလို့လည်းစိတ်ကြီးပေါက်လာလို့ရှိရင်ကိုယ်တိုင်အဲ့ဒီပြင်းစက်တတ်ပြက်ခါတတ္တဝါရဲ့နေရာမှာနေကြည့်လိုက်ခံနိုင်မလားမခံနိုင်ဘူးမခံနိုင်တဲ့လို့ကတရားလားမတရားလားမတရားဘူးမတရားတဲ့အလုပ်ကိုတိတိမတိတိကျွလို့ရဲ့ တစ်ဖက်သားပုဂ္ဂိုလ်ကူညီရမရောက်ပါဘူးကာကွယ်ရမရောက်ပါဘူးစော်ကားရရောက်ပါတယ်အဲ့ဒါလို့စော်ကားတဲ့အလုပ်မျိုးကိုကိုလိုက်ကလည်းပဲရှင်ရင်တို့တရားနဲ့ရှက်ကြောက်ပြီးတော့လည်းပဲဆောင်ရပါတယ်သူတစ်ပါးကိုလည်းပဲတဏှာညာတာတဲ့အနေနဲ့ကာကွယ်တဲ့အနေနဲ့ပေါ့လေရှောက်ရှားရပါတယ်မရှောက်ရှားနိုင်ရဲ့ဥဒိကမကိစ္စတွေဖြစ်နေပါတယ် ရှောင်ရှားနိုင်ရဲ့အဲ့ဒီပထမဆုံးဥဒိကုမှာကိလေသာတွေငြိမ့်နေတယ်အဲ့ဒါလိုကုကျေသီလနဲ့ပယ်ရမယ်လို့ဆိုပါတယ်အဲ့ဒါလိုနည်းနဲ့ပယ်မှဥဒိကုမှာကိလေသာတွေခင်းပါတယ်တိတိကျကျလေးလေးနဲ့စဉ်းစားကြည့်လို့ဆိုရင်သူလိုညှင်းဆက်ဆက်ဆက်တဲ့အလုပ်ဟာအပြစ်မကင်းဒေါသအလိုလည်းရောက်တယ် အပြုတ်မကင်းလို့ရှိရင်မတတ်ရှင်းဘူးကိုယ်မူရမတတ်ရှင်းဘူးကိုယ်မူရမတတ်ရှင်းလို့ရှိရင်ရိုင်းဆိုင်တယ်ကြမ်းတမ်းတယ်ဆက်စုပ်ရဖြစ်တယ်အဲ့ဒီလိုအပြုတ်မကင်းမတတ်ရှင်းမရင်ကျင်းရိုင်းဆိုင်ကြမ်းတမ်းဆက်စုပ်ဖွယ်ရဖြစ်ကိုမတိပဲနဲ့ကျူးလို့လို့ရှိရင်အဲ့ဒီဒေါသကို မွေးထားရရောက်ပါတယ်ပဏာတိပါဒဝရမဏိသူတတရှင်မှာရှောက်ခြင်းရှောက်ခြင်းချင်းခေါ်တဲ့အလုပ်ဟာတရှင်တဲ့အလုပ်ရှိခဲ့တဲ့အလုပ်ရည်ကြည်နည်းအောင်လည်းနှစ်သက်ခွေအလုပ်ပဲလို့တိနာလည်ပြီးတော့ရှောင်လိုက်လို့ရှိရင်အဲ့ဒီဒေါသကိုရှောင်နိုင်သလောက်အဲ့ဒီဒေါသကိုဥဒိကမဒေါသကိုနှိမ်ပြီးပယ်ချလိုက်တာပဲ ခြေကုန်းဖြစ်စီလိုက်တာအဲ့ဒါကိုပဲကိလေသာနေနေဖြစ်စီသူလို့အဓိပ္ပာယ်တမျိုးရပါတယ်အဲ့ဒါကိုပဲဘိက္ခုလို့တမျိုးခေါ်ပါလေတယ်ထို့သူပဲခိုးမှုပြီးတော့ကာမရှုလုံမှုလိညာမှုဝိသုဝတောက်ရှုမှု အများအားဖြင့်ဒါတွေဟာလောဘအိမ်ခံပါတယ်အဲ့ဒါလိုကျွလို့နေလို့ရှိရင်ကိုယ်ကလည်းလူသိက္ခာကြပြီးတော့သူတို့ကလည်းပဲထိကဲ့နစ်လာပါတယ်ကာဝေဆောက်ဆောက်မရောက်ပါဘူးအဲ့ဒါလိုဆိုလို့ရှိရင်အဲ့ဒီလောဘငွေချရာရောက်ပါတယ်နေနေဖြစ်စီပြမရောက်ပါဘူးသူ့နေရာနဲ့သူရှောင်လိုက်လို့ရှိရင်အဲ့ဒီဒေါသကိုရှောင်ကျင်မှု သီလစိတ်ခါနဲ့နှိမ်နှီးဖြစ်ရှိစီရောက်ပါတယ်အဲ့ဒါလည်းပဲဒိက္ခုခေါ်တာပါပဲဒီလိုဒီတရားဌာနမှာမလျှောက်နိုင်လို့ရှိရင်ကိုယ့်ကိုယ်ကိုယ်လည်းပြန်ပြီးတော့စဉ်းစားပြီးလည်းကြောက်တတ်တယ်အထင်ကြီးရည်ကြီးလည်းဖြစ်တတ်တယ်ဝိကျင်စီရကြီးတော်ကောင်းတွေရဲ့အထင်ကြီးသိခံရတာလည်းပဲကြောက်ကြတစ်ခုအနေနဲ့ဖြစ်ပါတယ်တရားဥပဒေကကိုယ်ပြုတာ တတ်မိမယ်ခိုးမိမယ်မိစ္ဆာစရကာမမှုကျွလို့မိမယ်ဆိုရင်မူရစီဝါတောက်ရှိပြီးတော့ရံကားမိမယ်ဆိုရင်အဲ့ဒါလည်းပဲလောကီဥရင်းနဲ့အရေးယူခံရပါတယ်အဲ့ဒါလည်းကြောက်ကြတစ်ခုပါပဲနောက်တမလုံးကြီးတွေးလိုက်တယ်ဆိုလို့ရှိရင်အစ်စ်လိမ့်တဲ့ဘဝဆိုးကြီးကိုယ်မူရကရိုက်တိုင်းကြံတန်းတော့ရိုက်တိုင်းတဲ့ဘဝပဲရောက်ပါမယ်ကျန်တဲ့ဘဝရောက်ပါမယ်ဆစ်ဆုပ်ဘဝတရားဘဝရောက်ပါမယ်သူစေတနာကကျန်တဲ့ဘဝ လည်းရောက်ပါတယ်အဲ့ဒါကြီးကြောက်စရာတွေတွေ့လိုက်လူစင်တန်းတခါတည်းနှိမ့်ကြသွားတာပဲကျမရှောင်နိုင်လို့ရှိရင်လူစင်တန်းချက်ချင်းနဲ့နှိမ့်ကြသွားတယ်ရှောင်နိုင်လို့ရှိရင်အခြေခံလူစင်တန်းတက်လာတယ်ဆိုတာအဲ့ဒါဟာလူတော်ဝါတိုင်းရှောင်ရမယ်ဟာပါပဲလူတော်ဝါတိုင်းအခြေခံအားဖြင့်ကျင့်သုံးရမယ်ကပ္ပတိလာကြည့်ပါမယ် ဗုဒ္ဓဘာသာဝင်မှခရစ်ယာန်ဘာသာဝင်မှမွတ်စလင်ဘာသာဝင်မှဟိန္ဒူဘာသာဝင်မှမဟုတ်ပါဘူးဒီမှာဘာသာဝင်တိုင်းဘာသာမဲ့တဲ့ပုဂ္ဂိုလ်တွေကလည်းပဲလူသားဖြစ်လို့ရှိရဲ့ဒီကျေဝငါးမျိုးပါတော့ရှင်းရပါပါပဲဒီမှာကဘာချစ်ကိုကြည့်ပါလို့ပါရှင်းနိုင်ရဲ့မရှင်းနိုင်လို့ရှိရင်လောကျန်တာနဲ့စော်ကားတဲ့လောဘဒေါသမောဟကိလေသာတွေမူကြီးရရောက်ပြီးတော့ရှောက်နိုင်ရင်အဲ့ဒါတွေကို ပယ်ဖြစ်ရရောက်ပါတယ်အဲ့ဒီလိုဆိုလို့ရှိရင်အခြေကသီလဘိက္ခုကိုချင်းသီလနဲ့အလုံးကျမ်းတဲ့ကိရိတာတွေကိုပယ်ဖြစ်နေသူတဲ့ဒီလိုဆိုပါတယ်ကောဒီတော့ကိုကိုယ်တိုင်ကစီရင်လုံးတရားရှိပြီးတော့အခုပြောခဲ့တဲ့ဆက်ဆုပ်ဖွယ်ရာကိုလိုအပြုအမူတွေဟာရုပ်ရှားတွေပဲ လို့ရှိရင်သူတစ်ပါးလည်းပဲထိခိုက်လစ်လာတယ်သူတစ်ပါးကြီးကြောက်တယ်လမ်းနဲ့ထိတ်တယ်ဒါတွေဟာသာလာသိကျင့်မဲ့တဲ့အလုပ်တွေပဲဆိုပြီးတော့ပေါ့လေရှောင်လိုက်လို့ရှိရင်နောက်ဘဝမှာမဟုတ်ပါဘူးယခုဘဝမှာပဲရှောင်ကျင်တဲ့အတွက်ကိုယ်မှာကိုမှုလုံးလေးတွေရှင်းပြတာကိုဆင်ញင်မိတိုင်းဆင်ញင်မိတိုင်းပေါ့လေရှင်းလက်တဲ့အားရတယ်ဝတ်တာတယ် ဝိတ္တိဒီရရှိတော်ကောင်းနေရဲ့အထင်သေးမခံရတဲ့အတွက်လည်းပဲစိတ်နဲ့အားရတယ်ဝန်တာတယ်ဒါတော့တရားဥပဒေနဲ့အရေးယူမခံရတဲ့အတွက်စိတ်နဲ့အားရတယ်ဝန်တာတယ်လင်ကြီးအကျိုးရှိပါတယ်ဘုရားတရားတော်ကနောက်ဘဝမဟုတ်ပါဘူးလင်ကြီးအကျိုးရှိတယ်မှာနောက်ဘဝဆိုအထူးပြောစရာရှိတော့ဘုရားပဲ တချို့ကတော့ပြောကြတယ်ဘုဒ္ဓတရားတော်ဟာနောက်ဘဝအတွက်ရည်စူးပြီးတော့ရှင်းရတာပါမဟုတ်ပါဘူးမဟုတ်ပါဘူးယခုဘဝလူသိခါတွေရှိပြီးတော့ကိုယ်ကုန်းလုံးမှုစိတ်နေစိတ်ထားတွေတန်ရှင်းပြီးတော့သူတစ်ပါးကိုဒုက္ခမပေးမိရအောင်ရှောင်ကျင်တဲ့အလေးထားပါကောင်းတဲ့အလေးထားတွေရှိသေးတာပါဆိုတော့အဲ့ဒါတော့နားလည်ထားပါတယ်အခုပြောခဲ့တဲ့အပြုအမူတွေကို လောဘဒေါသမိတ်မဲမှုအလိုလိုက်ပြီးတော့ကျุလုံနေတဲ့အခါမှာမိမိရဲ့သဏ္ဍာန်ပါဝေရခေါ်တဲ့ယဉ်ကိုပွားနေပါတယ်ဒီယံဟာမိမိရဲ့ကိုယ်တွေကလာတဲ့ယံပါအခြားကလာတဲ့ယံမဟုတ်ပါဘူးအခြားအပြင်ဘက်ကပုဂ္ဂိုလ်ယံမဟုတ်ပါဘူးအခြားအပြင်ဘက်ကပုဂ္ဂိုလ်ယံကတစ်ခါတည်းမှကြုံရတဲ့ယံပါ မိမိရဲ့တဏ္ဍာမှာအခုဖြစ်နေတဲ့ကျွလော်စော်ကားတဲ့အခါမျိုးမှာဖြစ်နေတာကိုယ်တွေးရမှာရှောင်တဲ့အချက်ကိုရှောင်ရမှကြည့်ပြီးတော့ရှောင်လိုက်လို့ရှိရင်အလွန်ကြမ်းတမ်းတဲ့အမှန်ကြောက်စရာကောင်းတဲ့ကိုယ်တွေးရံကိုသိတော့ပါတယ်အဲ့ဒီရံရှင်းတဲ့အလှူကြီးကိုလည်းပဲပြေးထူရရောက်ပါတယ်အဲ့ဒါကိုစာထဲမှာအဝိဒဌာနလို့ခေါ်ပါတယ် ရန်ချင်းအလိုတဲ့လို့ဆိုပါတယ်ကိုရင်းရမကင်းနိုင်ကြလို့ခုနသောတော်ဝင်ကပြောခဲ့တဲ့အတိုင်းကိုကိုကိုကြောက်လာတဲ့စိတ်အတန်ဝါလာပြသူတော်ဘာအရှင်ရှင်သိခံရတဲ့ကြောက်ချရပြီဒါတော့တရားဥပဒေအရေးကြီးတရားဥပဒေနဲ့အရေးကြီးခါတွေကြောက်ချရပြီနောက်တမလုံးသေးအဲ့ဒီသေးကြီးကိုဆက်ရကြောက်ချရပြီကိုရင်းကရန်အေးလို့ရှိရင်အဲ့ဒီကြောက်ချရတွေလည်းဘာမှကြောက်ဖို့မလိုတော့ တော့ကိုလည်းမလို့ရုပ်ကိုလည်းမလို့လက်ကိုလည်းမလို့တော့ကြောက်ကြပေးပြီးกินပြီးတော့ဆင်းရဲသာသာနေရတယ်ဆိုတာဒါပြောတာပါပဲမကင်းရင်တော့ကြောက်ကြပေးပြီးလည်းကျုံးပါပါပဲပြီးတော့ကိုရွေးရန်ကင်းတော့ကြောက်ကြပေးပြီးလည်းပဲအလိုလိုကင်းသွားတာမဟုတ်လို့ဘေးကင်းရန်ကင်းအလှဘေးကင်းအလှအဘိယဒါနလို့ဆိုရတယ်အဲ့ဒီလိုအလှမျိုးဟာ ယုံထုလှူတာလေတာလုံးမြင့်ပြတ်လာဖို့လို့သူ့ကိုမဟာဒါနလို့ခေါ်ပါတယ်ကဘာအစဉ်အလာဒါနကြီးပါဒါနကြီးရဒါတော့လူလူချင်းဟာပစ္စည်းရှိလို့သူများမကူနိုင်မကူချင်ရင်လေမရှိလို့မကူနိုင်ရင်လေသို့တော့ကိုယ်ရင်းကဉာဏ်ကြီးပွားပြီးတော့သူတစ်ပါးကိုကြောက်လို့မလုပ်အောင် ကိုရိညာနေအေးအောင်အဝိဒဒါနဒါဆိုရမယ်ဘေးကင်းရာကင်းအလှူလေးဆူနိုင်တယ်ကြီးကျယ်တဲ့အလှူလေးဆူနိုင်တယ်တော့ဒါပဲဒါတော့မကူရင်ရင်လေးမဆူရင်ရင်လေးသူရတော့ဒုက္ခမတရားဘူးကြောက်လာအောင်မလုပ်အောင်ဒါပဲအဲ့ဒါတည်ရည်ကြီးဆုံးပဲဒီမှာဒီတော့ပစ္စည်းပြီးတော့ကူညီတဲ့အလုံးနဲ့သူတစ်ပါးကိုဒုက္ခမပေးတဲ့အလုံး ရှောင်ကျဉ်တဲ့အလုပ်ဟာဆိုလို့ရှိရင်ဒုက္ခမပေးတဲ့အလုပ်ကောင်းတယ်တော့ဒါတတ်တဲ့အရေးကြီးတယ်အဲ့ဒါကိုဒုက္ခမပေးဘူးဆိုလို့ရှိရင်တော့အခြေကလူရင်ကျေးသူလူရင်ကျေးမှုပြည့်စုံသွားတာရင်ကျေးသူခေါ်တာပါပဲဒီလိုရင်ကျေးမှုဆိုတာကကိုယ့်အတွက်လည်းတရားဒုက္ခမရောက်အောင်ရှင်းသုံးနေထိုင်တာပါဒါမှတကယ်ရင်ကျေးမှုခေါ်ပါတယ်အမှန်အခြေခံကြတဲ့ရင်ကျေးမှုအမှန်လက်တွေ့ကြတဲ့ရင်ကျေးမှုပါ ဒီတော့အခြေခံလူပိဒလူပိဒလူဟာလူနဲ့တူအောင်နေထိုင်လူဟာရှိဥစွာကိုရင်းကဉာဏ်လေးကိုတိလဆောက်ရှောက်ခြင်းဖြင့်အနိုင်ယူဖို့အရေးကြီးပါတယ်။အဲ့ဒီအနိုင်ယူနိုင်လို့ရှိရင်အခြေခံဘိက္ခုစေရဝင်လို့ရပါပဲ။ဒါတော့ဒီလောက်အခြေခံလုံလောက်ရင်ပဲတော်တော်လေးကောင်းတော့ပါပြီ။ဒါပေမဲ့လို့ စိတ်ကိုအခုလိုတတိနဲ့ထိတ်ထုတ်ခြင်းမရှိပဲနဲ့စိတ်အလိုရလွတ်ထားကြည့်ကြရင်လည်းပဲအထိတ်မရှိတဲ့စိတ်ဆိုတော့ုတ်ချင်ရောက်သွားကြရသွားစဉ်းစားကြရစဉ်းစားတာပဲဒီတော့တတိမဲ့ပြီဆိုလို့ရှိရင်ຢာကသိချာအောင်နဲ့စဉ်းစားတွေ့လို့ရှိရင်ຢာကတွေဖြစ်သွားတယ်ဟုတ် သူတော်ဘာပစ္စည်းအပိုင်ရှိလို့တဲ့စိတ်တွေဖြစ်တတ်တယ်။ကာမအကျိုးလိုတဲ့စိတ်တွေလည်းဖြစ်တတ်တယ်။သူကလိင်ငင်ညာကြီးကောက်ချင်တဲ့စိတ်တွေလည်းဖြစ်တတ်တယ်။ဒါတော့မူရစေဝါတောက်ရှိလိုတဲ့ပျော်ပါလိုတဲ့ရံကားလိုတဲ့စိတ်တွေလည်းဖြစ်ချင်လည်းဖြစ်နိုင်တယ်။မကျေနပ်စရာမုန်းစရာတွေ့ပြီဆိုလို့ရှိရင်လည်းမုန်းမှုဒေါသမကျေနပ်မှုဒေါသညှင်းဆဲလိုမှုတပ်ဖြတ်လိုမှုဒါတွေလည်းဖြစ်နိုင်တယ်။ဘာဖြစ်လို့လဲစိတ်ကထိမ့်မှရှိမှမရှိခဲ့ဘူး။ ဆိုတော့အထင်းမရှိဘဲနဲ့ပြစ်ထားတဲ့စိတ်ဟာအဲ့ဒီလိုရကဒေါသမောဟဖြစ်เสียအာယုန်နဲ့ကြုံလို့ရှိရင်ရကဒေါသမောဟကြီးဖြစ်နေရလို့ရှိရင်ဒီစိတ်ဟာမတတ်ရှင်းငြင်းညမ်းအောက်တတ်ကြမရင်ကျင်းရိုင်းဆိုင်နေကြံတန်းဒီတော့အဲ့ဒီလိုစိတ်မျိုးကိုတော့အခုလိုတီလာနဲ့ရေးတတ်လို့မရပါဘူး။ကျေရတဲ့နှိမ်နှင်းလို့မရပါဘူး။တတိနဲ့ထိရပါတယ် စိတ်တိုင်းမှရှိသတိပြုဆောက်ဖို့အစဉ်စားဆိုတဲ့အတိုင်းပါလေကိုယ်တည်းကလည်းငင်းဖြစ်တဲ့ဟာလေးသူတို့ဖြစ်စေလိုက်ပြီးတော့ချိန်လာကြိုက်စီအားဆိုင်ပြီးဆွေးရဆိုရှုနေရတယ်ရှုလို့ဆွေးမဲစွာရှုနိုင်လို့စိတ်ဆူဆီးနေပြီဆိုလို့ရှိရင်စိတ်ကိုပေါက်လို့ပဲစားအလိုလိုက်ထားတာမဟုတ်ဘူးအထိတ်ကပါနေတော့ခုနစိတ်ကူးနဲ့တောင်မှ ကျွလွန်တဲ့သဘောလေးတွေမရှိတော့ဘူး။ပြယုထနာကိလေသာတွေကိုခုလိုအားဆိုင်ပြီးတော့တတိနဲ့စုရှိနေစုရှိမှုသမာဓိစိတ်ခါနဲ့ဟောလေးထိတ်တဲ့ရောက်တာမဟုတ်လို့ဒါသမာဓိစိတ်ခုလို့ခေါ်ပါတယ်အခိုက်အတန့်အခိုက်အတန့်ဟောလေးအချိန်မဲ့အချိန်မဲ့လေးတွေဟောလေးတော့အဲ့ဒါလေးနှိမ့်နေနေတာပဲတော့အဲ့ဒါသမာဓိစိတ်ခုခေါ်ပါတယ် ဒီလိုရှိမှလို့ရှိရင်စိတ်ထဲစိတ်နဲ့ကိစ္စတွေငြိမ့်တယ်ဆိုတာလည်းပဲယုတ်ကြရပါတယ်ခုနသီလထိမ့်ဆိုင်လို့ရှိရင်ကျန်တဲ့ကိစ္စတွေငြိမ့်တယ်ဆိုတာလည်းယုတ်ကြမှုရှိရတယ်လို့အခုလိုတတိလေးဖြစ်နေလို့ရှိရင်ဆွဲပြတဲ့ဆွဲပြဆွဲမှတ်နေလို့ရှိရင်စိတ်ထဲစိတ်နဲ့ကိစ္စတွေငြိမ့်တယ်ဆိုတာလည်းယုတ်ကြမှုရှိရပါတယ်ဒီတော့ယောဂီဟာ လုံးဝအိပ်ပျော်ခြင်းဆန္ဒထိုင်ပြီးတော့ကျန်တဲ့အချိန်တွေမှာတွားရထိုင်နေရောအရိယဘုလေးမျိုးလုံးမှာအထူးကြောင့်ရဆိုင်ပြီးတော့ဆင်းဆက်မပြဆွဲမြဲစွာမှတ်လို့ရှုမိရအာရုံမှာစိတ်ဆူစီးမှုရတိုင်းရတိုင်းသမာဓိစိတ်ခါနဲ့ပြယုဌာနာကိလေသာတွေကိုနှိမ်နှင်းဖြစ်စီးပြရရောက်ပါတယ် ဖြစ်စီပေးတိုင်းပေးတိုင်းတရုတ်ခန္ဓာကိလေသာတွေကိုယောဂီကအနိုင်ယူနေပါတယ်အဲ့ဒီလိုစိတ်မျိုးလေးတွေစက်ခါစက်ခါဖြစ်စီတာကိုပဲပွားအောင်များအောင်ပြုလုပ်တာကိုပဲဘာဝနာလို့ခေါ်ပါတယ်ဒီဘက်ရောက်လာလို့ရှိရင်ဘာဝနာဘိက္ခုအဆင့်ရောက်သွားပါပြီဒါတော့မျိုးမပြတ်တဲ့အနုစီယကိရိတာဆိုတာရှိပါသေးတယ် အကြောင်းမင်းရင်ပေးရင်သူကမဖြစ်သေးဘူးငုံပုံနေကွဲနေအကြောင်းယူလို့လာလို့ရှိရင်ဖြစ်ခွင့်ရှိတဲ့ဖြစ်နိုင်တဲ့မျိုးမပြတ်သေးတဲ့ကိလေသာတစ်မျိုးရှိပါတယ်အဲ့ဒီကိလေသာမျိုးကိုတော့ဝိပဿနာပညာနဲ့အချိန်တိုင်းဆက်ရပါတယ်တရားမှတစ်ချက်ဆက်ပြီးတော့အရိယာမဲ့နဲ့အချိန်ကြီးဆက်ရပါတယ် အခုဒီမှာဥပဒနာပညာနဲ့အရိယာမေပညာတွေဖြစ်ကုန်လို့ပြောလို့မဖြစ်သေးပါဘူးပြီးတော့အဲ့ဒီလိုအနုစာအကြောင်းရင်းမှာဖြစ်နိုင်တဲ့အနုစရာကိရိတာမျိုးကိုဥပဒနာပညာမေပညာနဲ့ဆက်ရတယ်ဆိုတာသိလာလည်ပြီးတော့အဲ့ဒီပညာသိက္ခာနဲ့ပညာသိက္ခာပေါ်အောင်ကျင့်သုံးခြင်းအဖြစ်ပညာသိက္ခာနဲ့ နှိမ်နင်းဖြစ်စီနေတာလေဒိက္ခုပါပဲအဲ့ဒီအနိစ္စကိလေသာကိုဖြစ်စီနေတော့အနိုင်ယူနေတာပါအနိုင်ယူရလဲရောက်ပါလေဆိုတာအဲ့ဒါပညာဒိက္ခုလို့ခေါ်ပါတယ်ဒါတော့အခုနှိမ်နင်းဖြစ်စီပြီးတော့အနိုင်ယူရမယ်ကိလေသာအကြအလားအနုအာဖြင့်အခိုက်တာအာဖြင့်30ရှိကြောင်းကိုအမြဲဖော်ပြလို့ဒီလနဲ့တော့ပြီ အဲ့ဒီအစစ်30ရှိတဲ့ကိရိတာကိုလည်းပဲနေလေးဖြစ်စည်းတဲ့ဒီလက်နီးဟာဒီလက်တိကသမာဓိတိကပညာတိကတိက3ရရှိတယ်ဆိုတာလည်းနားလည်ပါပါပြီ။ဒါတော့ဒီကိလေသာတွေဟာတတ္တဝါတွေကြုံရတဲ့ဆင်းရဲအမျိုးမျိုးပြဿနာမျိုးမျိုးအရေးကအများကြီးဖန်တီးနေတယ်ဆိုတာလည်းနားလည်ပါပြီ။ဒါတော့ ကြုံရတဲ့ဆင်းရဲပြဿနာတွေကိုရင်ဆိုင်နေရတဲ့ပုဂ္ဂိုလ်များယမုစစ်ဆုံးဖြစ်ယမုစစ်ဆုံးပယ်လို့လို့ရှိရဲ့ပယ်ခြင်းလို့ရှိရင်အခုပြောခဲ့တဲ့လက်သမားကြီးပညာအခြေတရားတွေနဲ့အရင်းကဒီကိလေသာတွေကိုအားလဲအောင်နေနေဖြစ်စီရမယ်ဆိုတာအနေယူရမယ်ဆိုတာလည်းနားလည်သွားပြီအနေယူတဲ့ဤဟာဓမ္မတော်ပါတိတိဘာမှမရှိဘူးဆိုတာလည်းနားလည်သွားပြီ နားလည်တဲ့အတိုင်းရှင်းသုံးလို့ရှိရင်ဘိက္ခုစီရင်ဝင်တယ်ဆိုတာလည်းနားလည်သွားပြီဘိက္ခုစီရင်ဆိုရင်အဲအမျိုးသားရောအမျိုးသမီးရောယဟန်ရောအကုန်လုံးဒီဘက်မှာစီရင်ဝင်ဖြစ်သွားတာနောက်တိုင်းကဆိုရင်အမျိုးသမီးတွေအမျိုးသားတွေဓာန်သူအခွင့်အရေးရရမယ်ဆိုတာတောက်ဆိုနေကြပါတယ်အဲအမျိုးသားတွေဓာန်သူဖြစ်သွားတယ်ဘိက္ခုလည်းလည်းဓာန်သူဖြစ်သွားတယ်ဘာလို့သူအတူတူပဲတရား ကိလေသာတွေ30ရှိတယ်ဆိုတော့နားလည်ပြီးတော့အဲဒီ30ကိုဓာတိနဲ့ဒီသိက္ခာ၃ရနဲ့ဖြစ်စည်းပြရမယ်ဆိုတော့နားလည်သွားပြီဖြစ်စည်းရဲ့ယဟန်ဖြစ်စည်းယဟန်လည်းပဲဒါဘိက္ခုပဲလူမျိုးသားဖြစ်စည်းတော့မျိုးသားဘိက္ခုပဲအမျိုးသမီးဖြစ်စည်းအမျိုးသမီးပဲရင်းပြန်သွားနေပါတယ်အဲ့ဒါအားရစရာကောင်းတာအမျိုးသမီးကိုကြည့်မယ်ဆိုလို့ရှိရင်ဒီတော့ဖြစ်စည်းတရားကိလေသာ၃သိက္ခာ ဒီသုံးနည်းနဲ့ဖြစ်စည်းလို့ရှိရင်ပစ္စည်းနိုင်ပြီးတော့အနိုင်ယူနိုင်တယ်အဝတ်ခံနိုင်တယ်ဆိုတာပေါ့လေယုံကြည်မှုရှိရပါတယ်ကိုယ့်ကိုယ်ကိုပြန်မရပါတယ်လူတွေဒုက္ခပေးနေတဲ့ကိလေသာတွေအသုံးတွေရှိနေတယ်ဖြစ်စည်းတဲ့လူကဒီနည်းဒီနည်းတွေပဲဆိုတာပေါ့လေအဲ့ဒီနည်းကိုယုံကြည်ရလားဆိုတာယုံကြည်ရတာခုနကမ္မထာအထုတ်သူရဲ့ ပြည့်စုံရမယ်အချက်၅ချက်ထဲကပထမဆုံးအချက်ပြည့်စုံဟုတ်မှာဟုတ်ပါမလားမဟုတ်ဘဲမှဖြစ်နေမလားဆိုတဲ့ဒုလောဒုလောဆိုလို့ရှိရင်ဒါလည်းမပြုမရှိဘူးအဲ့လိုဆိုလို့ရှိရင်တော့ပြည့်စုံရမယ်အင်္ဂါပထမအစတည်းကကိုယ်ကချော်လွဲသွားတယ်အဲ့ဒါပဲအဲ့ဒါကိုယ့်အကူမင်းကိုထုတ်ဖို့ပဲဆိုတော့အကျဉ်းသားအရှင်တော့ဒီလားလေရတာရေးရေးချားပြီးတော့မိန်မောင်းမြတ်စွာဝေးတဲ့နေရာက ကိုမိသားစုတွေလည်းခွဲခဲ့စီးပွားရေးတွေလည်းပဲလက်လွတ်ခဲ့ပြီးတော့အခုလိုနေရာဌာနမျိုးရှင်းခံပြီးတော့လာအထုတ်ဖို့ထောက်လို့ရှိရင်ဒီလိုခိုင်တဲ့ယုံကြည်မှုမျိုးရှိနေတယ်လို့ခေါ်ရတော့ယုံကြည်ပါတယ်သို့တော့အခြေခံယုံကြည်မှုရှိပြီးတော့လက်တွေ့အထုတ်တဲ့အခါမျိုးဟာအထုတ်တဲ့ကာလမှာလည်းပဲတန်တရားအမျိုးမျိုးတွေဝင်ပြီးတော့တန်အဲတတ္တတရားလည်း ပြည့်ပြည့်သွားတော့ပါတယ်အဲ့ဒီပြည့်ပြည့်ပုံတော့ခွန်ကြီးကကိုယ်တွေရေးပါလေအဲ့ဒါလေးနောက်ဆက်ပြီးတော့ပြောပါမယ်ခွန်ကြီးကိုယ်တိုင်တရားကိုယုံကြည်ပြီးတော့ဝင်ခဲ့တာရဟန်းကြီးဘုရားတော်တရားတွေနဲ့ရောက်တဲ့အခါကျတော့အကြောင်းအားလျော်ဆိုတော့ဒီယုံမတန်တရားတွေဖြစ်တယ်မယုံကြည်ဘူးရောက်တဲ့နောက်ပိုင်းကြတဲ့အခါကျတော့ကိုယ့်ကိုယ်ဆုံးပါပြီးတော့ဒီတတ္တတရားလမ်းလမ်းမှလမ်းမှရောက်အောင်ဆိုပြီးတော့ကိုယ့်ကိုယ် ဖြောက်ပြီးတော့ယူလိုက်တဲ့အတွက်ဆရာသမားတွေကဆုံးပါတဲ့အတွက်ဘုန်းကြီးကသတ္တတရားလမ်းရောက်မှရောက်ပြီးတော့မှန်မှန်ကန်ကန်အထုတ်ခဲ့တယ်။အဲ့ဒီအကြောင်းလေးတော့နောက်နေ့ကျမှကိုယ်လေးလေးနဲ့ဆက်ဆက်ပြီးတော့ပြောရမှာပဲ။အခုအကျမ်းစာတော့အခုသတ္တရားဘေးကိုကြောက်လို့ဘိက္ခုရှင်ဝဲသတ္တရားရှင်ရဲ့အရင်းကကိရိတာကိုသိက္ခာတုံးရနဲ့ဖြစ်စီနိုင်ဘိက္ခုဖြစ်တယ်။ ဖြစ်စည်းရမယ်တရား30ရှိတယ်ဖြစ်စည်းကြောင်း၄က30ရှိတယ်ဒါဟုတ်လောက်တယ်ဆိုတာဟုတ်နိုင်တယ်ဆိုတာပေါ့လေယုံကြည်မှုရှိမရှိဆိုတာဒါကိုယ့်အကိုအဲမိဘထုတ်ဖို့ပါပဲယုံကြည်တယ်ဆိုလို့ရှိရင်ဒါအခြေခံတတ်တရားပြည့်စုံသွားပြီသို့တော့အတုဆက်ကာလမှာအကြောင်းအမျိုးမျိုးကြောင့်ယုံကြည်မှုလည်းဖြစ်ဖြစ်တတ်ပါတယ်အဲ့ဒီဖြစ်ဖြစ်တတ်တဲ့အရာလေးချက်ကလေးတွေကိုတော့ကိုယ်ကြီးနောက်နေကြမှာပဲဆက်လက်ပြီးတော့ ကိုယ်တွေလည်းရှင်းနေကြပါမယ်ဒီနေ့ကတော့အဲတနာရီနဲ့မိနစ်20ကျော်တာဘုလို့ဒီမှာပဲဆက်ချအောင်ဆိုအာအာ